ရှင်ယုဒဩဝါဒစာအခန်းကြီး1အငယ်1မှ2ယေရှုခရစ်ကျွန်ဖြစ်သောယာကုပ်ညီငါယုဒသည်ခမည်းတော်ဖျားသခင်တန်ရှင်းစေတော်မူ၍ယေရှုခရစ်ခေါ်ထားဆောင်မတော်မူသောသူတို့ကိုကြားလိုက်ပါ၏တင်တို့၌ဂုဏရှိပါစေသောညီသက်ချင်းနှင့်ချစ်ချင်းများပြားပါစေသောအငယ်3မှ9ချစ်သူတို့ အညီမျှဆက်ဆံသောကယ်တင်ခြင်းအကြောင်းအရာကိုတင်တို့ထံသို့ရေး၍ပေးလိုက်ခြင်းဟာငါသည်အလွန်ကြိုးစားသည်တွင်တန်ရှင်းသူတို့၌အထက်က အပေးခဲ့ပြီးသောယုံကြည်ခြင်းတရားဘက်မှတင်တို့သည်ကြိုးစား၍တိုက်လှန်စေခြင်းဟာနှိုးစော်သွေးဆောင်၍ရေးလျက်သောအကြောင်းရှိ၏အဘယ်ကြောင့်ဤဟုမူကားငါတို့ဖျားသခင်၏ကျေးဇူးတော်ကိုကိလေသာ၏ညဉ့်ညူးခြင်းအလိုငှာမှောက်လံလျက် တပါးဒီအစိုးရတော်မူသောအရှင်ငါတို့သခင်ယေရှုခရစ်ကိုညင်းပယ်လျက်အပြစ်ခံစေခြင်းငှာရှေးကစီရင်မှတ်သားနှင့်သောအာဓမလူအချို့တို့သည် ပရိယေနှင့်အမှတ်တမဲ့ဝင်ကြပြီထိုကြောင့်တင်တို့သည်တိနှင့်တော်လဲငါသည်တတိပေး၍ပြောခြင်းသော အကြောင်းအရာဟုမူကားထာဝရဘုရားသည်ဣဒရေလလူတို့ကိုအဲဂုတ်တို့ပြည်မှကယ်လွတ်တော်မူပြီးလျှင်မယုံကြည်သောသူတို့ကို တဖန်ဖျက်ဆီးတော်မူ၏ထိုမှတပါမိမိတို့အခွင့်အရာကိုမဆောင်မိမိတို့နေရာရက်ကိုစွန့်ပစ်သောကောင်းကင်တမန်တို့ကိုကြီးစွာသောနေ့၌စစ်ကြောစီရင်ခြင်းအလို့ငါသာဝရချီနှောင်ခြင်းအဖြစ်မှောင်မိုက်ထဲမှချုပ်ထားတော်မူ၏ထိုနည်းတူတောတို့မျိုးနှင့်ဂေါမရမြို့မှဆ၍ပတ်ဝန်းကျင်၌ရှိသောမြို့တို့သည် အထက်ကဆူခဲ့ပြီးသော လူဆိုးကဲ့သို့မတရားသောမေထုံကိုအလွန်ပြု၍ ကိုခင်မုန်းမဟုတ်သောသူတို့နှင့်မှားယွင်းခြင်းအမှု၌ကျင်လည်သောကြောင့်သာဝရမိနှင့်ကျွမ်းလုံခြင်းဒဏ်ကိုခံရ၍ပုံသက်သည်ထင်ရှားလျက်ရှိကြ၏အငယ်၈မှ73ယခုရောင်ရမ်းသောအာဓမလူတို့သည်ရှင်းဤသူမိမိတို့ကိုယ်ကိုညစ်ညူးစေ၍အာနာဇက်ကိုပယ်လျက်ဘုံတကူချီသောသူတို့ကိုကဲ့ရဲ့တတ်ကြ၏ကောင်းငင်တမန်မင်း မိခေလမူကားမောရှိ၏ကိုကိုအကြောင်းပြု၍မာနနှင့်ညင်းခုန်သောအခါကဲ့ရဲ့စွာသော ပြစ်တင်ခြင်းကိုမပြုဝံ့ဘဲထာဝရဘုရားသည်တင့်ကို ဆုံးမတော်မူစေတည်းဟု၍သာ ပြောဆို၏ထိုသူတို့မူကားမိမိတို့နားမလည်သောအရာများကို ကဲ့ရဲ့တတ်ကြ၏တရိษံကဲ့သို့ပဂတိအတိုင်းမိမိတို့ နားလည်သောအရာများဖြင့်မိမိတို့ကိုပုတ်ပြစ်စေတတ်ကြ၏ သူတို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားကာဣနနောက်သို့လိုက်ကြ၏အခကိုရခြင်းငှာဘာလံမှားယွင်းတကဲ့သို့အလွန်ပါယွင်းခြင်းရှိကြ၏ကောရာဤငင်းခုန်ခြင်းအပြစ်နှင့်ဖြစ်စည်းခြင်းသို့ရောက်ကြ၏မေတ္တာပွဲလုပ်၍တင်တို့နှင့်အတူစားတောက်သောအခါအာမနာပဲမိမိတို့ကိုဝါစွာကြွေး၍ပွဲ၌အစွန်းအကွက်ဖြစ်ကြ၏ရေမရှိ လေတိုက်၍လွင့်သော မိုးတိမ်ကဲ့သို့၎င်း ညှိုးနွမ်း၍အသီးမတင်နှစ်ကြိမ်သေး၍နှုတ်ပြသောတစ်ပင်ကဲ့သို့၎င်းမိမိရှက်ခြင်းအကြောင်းကိုပွဲစီတတ်သောလှိုင်းတပူရိုင်းကဲ့သို့၎င်းကျဲပြန်ကဲ့သို့၎င်းဖြစ်ကြ၏ထိုကျဲပြန်တို့အဖို့တခဲနေသောထာဝရမှောင်မိုက်ကိုတူထားလျက်ရှိ၏အငယ်၁၄မှ၁၉အာရမဆင်းသက်၍90မြောက်သောသူအေးနောက်က ထာဝရဘုရားသည်ခတ်သိမ်းသောသူတို့ကိုတရားစီရင်တော်မူ၍မတရားသောသူတို့သည်မတရားသဖြင့်ပြုသောအာဓမအမှုရှိသမျှတို့၏အပြစ်ကို၎င်းမတရားသောလူဆိုးတို့သည်ဘုရားသခင်ကိုပြစ်မှား၍ပြောသောကြမ်းတမ်းသောစကားရှိသမျှတို့၏အပြစ်ကို၎င်း ဖော်ပြခြင်းဟာအတိုင်းမတိများစွာသောမိမိတန်ရှင်းသူတို့နှင့်တကွကြွလာတော်မူလိမ့်မည်ဟုပရောဖက်ပြု၍ဟောပြောလေ၏ထိုသူတို့သည်မိတမ်း၍ အပြစ်တင်တတ်သောသူ ကိုတက်မဲ့ခြင်းတိုင်းကျင့်တတ်သောသူ ထောင်လွှားသောစကားကိုပြောတတ်သောသူ ကိုအကျိုးစီးပွားကြောင့်သူမျက်နာကို ထောက်ထားခံညှမ်းတတ်သောသူဖြစ်ကြ၏ချစ်သူတို့နောက်ဆုံးသောကာလ၌မိမိတို့မတရားသောတက်မဲ့ခြင်းတိုင်းကျင့်နေ၍ပြည့်ရပြုတတ်သောသူတို့သည် ပေါ်လာကြလိမ့်မည်ဟုငါတို့သခင်ယေရှုခရစ်တမန်တော်တို့သည် ဟောပြောနှင့်သောစကားများကို အောက်မေ့ကြလော့ ထိုသူတို့သည်တင်းခွဲသောသူဝိညာဉ်တော်နှင့်ကင်းသောဇာတိပဂတိလူဖြစ်ကြ၏အငယ်20မှ23ချစ်သူတို့တင်တို့သည်မိမိတို့အလွန်တန်ရှင်းသောယုံကြည်ခြင်းအပေါ်မှာမိမိတို့ကိုတိဆောက်လျက်တန်ရှင်းသောဝိညာဉ်တော်အားဖြင့်ဆုတောင်းပတနာပြုလျက်ဘုရားသခင်ကိုချစ်ခြင်းမေတ္တာ၌ကိုကိုကိုဆောင်ရှောက်၍ထာဝရအသက်လူငါ ငါတို့သခင်ယေရှုခရစ်ဂုဏာတော်ကို မျှော်လင့်၍နေကြလော့။ပိုင်းခြား၍တိတတ်သောဉာဏ်ရှိ၍အချို့တို့ကိုတနာကြလော့။ကိုယ်ကာယနှင့်ညဉ့်ညူးဆုံးကွက်သောအဝတ်ကိုပင်ဆက်ဆုပ်ယွန်ရှာ၍ကြောက်ရွံ့ခြင်းနှင့်တကွအချို့တို့ကိုမိထဲမှဆယ်နှုတ်ကယ်တင်ကြလော့။အငယ်24မှ25ထိမိ၍လဲခြင်းနှင့်ကင်းလွတ်စေမိအကြောင်း သင်တို့ကိုစောင့်ရှောက်ခြင်းငှါ၎င်းအပြစ်မရှိဘဲဝမ်းမြောက်ခြင်းနှင့်ပြည့်စုံလျက်ရှိသောသင်တို့ကိုဘုံတရေတော်ရှေ့၌ဆက်သက်ခြင်းငှါ၎င်းတတ်နိုင်တော်မူသောသူကြီးဟုသောငါတို့ကိုကယ်တင်တော်မူသောအရှင်တဆူဒီသောဖျားသခင်သည်ငါတို့သခင်ယေရှုခရစ်အားဖြင့်ယခုမှစ၍ကမ္ဘာအဆက်ဆက်ဘုံတကူအာနုဘော်နှင့်အစွမ်းတတ္တိအာနာဇက်ရှိတော်မူစေတည်းအာမင်ရှင်ယုဒဩဝါဒစာပြီ၏